18ရက်5လ2009ခုနှစ်မဟာမြိုင်တောစခန်း၌ယေရှုရှင် မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသောဓာခုံးမှုမှာလက်သည်ရှာစွမ်းမှုမောဒနာတရားတော်ဘုံကြီးွယ်လို့ွယ်ကြီးသံဃာတော်ဒီလိုလို့ဒီလိုကိုွယ်တာဒီမှာပါလာဒီလိုဒီကံလာဖြစ်ပြီးသင်ပြရတာရှိတယ်ပါ တာမတွေ့နဲ့ဟင်အဲ့ဒါမတွေ့နဲ့သူ့မှာလေသူ့ကျင်လို့ကျင့်ရမယ်ကျင့်ဝင်လို့ကျင့်ပြီးတော့အထောက်နေတာကိုလည်းရှိတာပဲရှိပါပဲရှိတာပဲတရားတော်တဲ့တုံးကလည်းသူကိုယ်နဲ့သားလေးကြီးကိုယ်နဲ့သမီးလေးကြီးကြတာပဲဟုတ်ကလားဗျာအဲသူတို့ကိုကြည့်ပြီးတော့ဒါဘုရားသားတော်လေးသေးဆိုပြီးအာယုံပြုလောင်းလိုက်တို့ကြောက်ပါဘုရား ဟင်မှန်ပါဗျာသူတပည့်ကသူအများတော်ကြီးဘာတွေဘာတွေဘုံနေငါဘုံနေအစိုးရအစိုးရဘူးလားသိပါပါဗျာဟင်တပည့်ကသွေးတော့ဟောပဲရောက်တယ်မကျင်းနာဘူးကြာဒီဘာသွေးမယ်ဆေးရောက်ကိအာဒီကလေးညောင်မိုးရောကသွားသွေးမယ်ဆေးရောက် 现在忙的要多多弄。像我们多多弄，就是嘛为做米几大堆。诶，你打猪笼，你哎把么猪呀？ဒီအာယုံပြုပဲလိုတာပါပဲဟိုတန်ခါအာယုံပြုရင်တရားနဲ့အကျင့်သူအတိအကျဖြစ်တဲ့အတွက်တရားသူကလည်းတူတယ် ဒီပုဂ္ဂိုလ်အာယုံကြီးဘုရားပြုပြီးရောက်ဘူးဒီသံဃာတေနာမဟာပလံတော်အဲဒီသံဃာဒီလိုဘုရားနဲ့အကျင့်ကြီးအမြင်ကြီးဟိုပေါင်းစုထားတာကိုသံဃာခေါ်တာလေဒီဘုရားရှင်တို့ကျင့်ကျင့်ပြီးဘုရားပြုတယ်လို့သိတာဒီအဲ့ဒါကိုပါဠိလိုသံဃာဒါကြီးများတို့ကလည်းပြောရင်စိတ်တက်ဆိုတဲ့စကားနဲ့သိတယ်စိတ်တက်ခေါ်တော့ကြားဘူးပြီးသားရှင်သူခေါ်တာတော့ ဟင်ဒီဒီနေ့စိတ်ထဲရောက်တဲ့စိတ်သားလေးကနေဘိုးကျိုးမှုကြီးပြီးအကုန်လုံးကိုပေါင်းခေါ်တာတယောက်သေးရဲ့နာမည်ဟုတ်ကလားဟုတ်ဘူးနော်တယောက်သေးရဲ့နာမည်ဟုတ်ဘူးစိတ်တပ်သူဒီနေ့ဝင်တဲ့စိတ်သားလေးကနေပြီးဟိုဘိုးကျိုးမှုကြီးပြီးပြောအဲ့ဒါပေါင်းစုထားတာကိုစိတ်တပ်တို့ဒီမှာလဲအမြင်တူအကျင့်တူတွေပေါင်းစုထားတာသံဃာ ဟုတ်ကလားမှန်ပါပါဒီလာသာမီလာသာဟတော့ပတိတော့တန်ကောဆိုတာသူထားတာလေဒိဋ္ဌိဆိုတာအမြင်လေဒီလာဆိုတာအကျင့်လေအဲဒီအမြင်သူအကျင့်သူသာဟတော့ပတိတော့ပေါင်းသူထားခြင်းပြီးတန်ကောတန်ခါဆိုတော့စိတ်တန်တပါသူကုန်တယ်ဟင်ဟင်ဟိုစိတ်သားလေးအကြောင်းကလည်းအဲဒီတော့ထွက်ထားပါပဲဘူကြီးကြောင်းကပေါ့ ပုဂ္ဂလာပဲတခါပြည့်နှစ်တောင်ဒွေကောမဟုတ်ဘူးလားဟင်ဟင်အော်ဟိုတိုင်းမူကြီးတဏမူများဟိုတခါပြည့်လိုက်ရင်၄တောင်ဘူး၅တောင်ဘူးများထွက်သလားဒီကောင်းအောင်ပါပဲဒါဒူလူမဟုတ်ဘူးလားဟင်ဒီအတူတူပါဗျာပြင်လာတော့ပြင်သူသိထားသူပါလိုက်လို့ရှိမှာပေါ့ဟုတ်ဗျာသိကြမှာပေါ့ သို့တော့ဒေကကျင့်ချင်းသူကတော့ဟိုစစ်အောင်နိုင်ရေးအဓိကမူလားဟုတ်ပါဘူးအဲ့ဒါကြောင့်တန်ခါသူကဖျားနဲ့အကျင့်သူအမြင်သူတွေပေါ့ထူထားတာပြောတာပုဂ္ဂလာပြဒီအဲဒီလူပေါ့ထူတာသူဒီကတန်ခါကိုအာယုံပြုထူလိုက်ဖျားလူကလည်းသူတို့လူတွေတပါးတွေသို့တပဒံသူတွေဘုံကြီးတပါးကုသူအကျိုးလဲတစ်ခုပဲဟုတ်ပြတပါးအာယုံပြုတာ သံဃာအာယုပြုလိုက်ဘုရားပီတိကြီးအခုတို့ရှိနေတဲ့သံဃာယူအတွက်တော့တို့တိုင်းပြည်မှာဘယ်လောက်များသိမုံများပါသေးနော်ကဘာနဲ့ကြည့်လိုက်ရင်ပေါ့1500ခရီးမှာပေါ့1500လောက်ပြီနော်ဟုတ်နော်အဲ့ဒါဒီဒီကစေတနာလေးတစ်ခုတည်းနဲ့ရှင်းတပကံလေးသုံးတဲ့နဲ့အာယုံကအဲ့လောက်ထားရင်စေတနာကအဲ့လောက်ပြီးသွားမှာ အကျိုးပေးမှာကပြီးဆုံးလာတာပြည်တယ်မှာတာဒါတော့သူတို့ပြီးတာဒါတော့သူတို့ပြီးတာဟင်ဟင်ဟင်အမဒါတော့သူတို့ဒီတာဒီတာကကျူပြီးမှာမဟုတ်ဘူးအဲတို့ကသုံးကများကျူပြီးမှာလားဟင်ဒီပုံပုံကကျူပြီးမှာလားသေဒနာကကျူပြီးမှာဟင်အဲတို့ငါဆိုတဲ့အလူချင်းတော့ကလာရ ဝတ္ထုဆိုတာလူဝပစ္စည်းတွေနော်ပုဂ္ဂိုလ်လူကပုဂ္ဂိုလ်နော်ဒီသုံးခုကကျိုးပေးမှာမဟုတ်ဘူးအကြောင်းကသူတို့သုံးခုပုံစင်ကာလဖြစ်တဲ့ပြည်နာကသာအကျိုးပေးဟုတ်နော်ဟုတ်နော်ပြည်နာကကျိုးပေးပါဟုတ်ပြီအဲ့ဒီပြည်နာကိုဟောကျွတ်တူတယ်ပြီးတယ်ခင်ဗျားတို့လည်းအဲဒီအကျိုးခံစား권ရှိတယ်ဟင် ဟောအဲ့ဒီပုဂ္ဂိုလ်ဆိုတာလေဟောဒီခုလူတဲ့ကုသိုလ်ကျိုးခံစားခွင့်မရှိဘူးဟုတ်ပါရဲ့ရမလားလို့လာတာဘူးဟင်တော့ဟင်ဒါနိုးနိုးနဲ့လာပြီးတော့ပါတော့ခဲ့ငါပေါ်ရမှာပါချတယ်ဟုတ်တော့ပါတယ်ကူကြောင့်ကိုပြောပါဘာပါလဲပါပါပါငါပေါ်ရမှာပါချတယ်ဟုတ်တော့ဒီပါတာပဲကိုဟင်ဟောတို့ကပြောမှာတို့ကလည်းအကျိုးမပေးနိုင်ဘူး ဟောခုလာလူတဲ့ဒကာဒကမတွေလည်းဟောဒီကျိုးတစ်ခုမှမရဘူးတော့ပြင်းနိုင်ပြင်းတော့မပြင်းနိုင်မပြင်းတော့ဘူးဟင်ပြင်းတော့ဒီခဏတော့ခုလူတဲ့ဆုံးကလည်းဒီမှကျိုးမပေးဘူးပြင်းလာရုပ်အောင်တဲ့တဲ့နေမှာပါဗျာ။တန်တော့ကွာကွန်ပျူတာကိုဘုသူ့ရှင်လေ။ဒီဒီ တို့ဟာလို့ခေါ်တော့မုတ်ချအကျိုးတော့ရမှာပေါ့သူလည်းပင်ကာလာဖြစ်တဲ့ပီတိဆိုတဲ့ကုသိုလ်ဒီဟာပြီးတော့ရမှာဒီဟိုနိတန္ဒဆိုတဲ့အကျိုးဆက်ဒီကုသိုလ်လူလူဟိုမမဲလူဖြစ်မဲနတ်ဖြစ်မဲဓမ္မဖြစ်မဲခင်ဗျားတို့မတော်ဘူးခင်ဗျားတို့ကပင်ញိုင်းကိုထားခဲ့ရမှာဟိုကစေရနာကသာ လူနဲ့တန်လူဖန်ဆင်းပြီးသွားခံစားမှာမဟုတ်ဘူးလားမှန်ပါပါနတ်နဲ့တန်နတ်ဖန်ဆင်းခံစားသွားမှာမဟုတ်ဘူးလားမှန်ပါပါခင်ဗျားတို့ပါမလားမှန်ပါပါအဲတကယ်ဒီနေမျိုးထားရမှာလားဟုတ်ဗျာဟေးဟေးဆိုကြမှာဟိုဘာတော့နတ်ဖြစ်မှလူသိရှိမလားရှိပါဗျာအဲနတ်ဖြစ်နတ်သိနေသွားမှာဒီကဲဗျာခံစားရမှာကျွန်တော်တို့ဟုတ်ဗျာ ဟွာလာစိရနာလူနာရီဟုတ်တယ်စိရနာလူနာရီမဟုတ်လားယာသူတို့စိရနာခိုင်းတာတော့လူနာရီဖြစ်တယ်ဟုတ်လားအင်းပိုင်းချင်းလားလူနာလားလူနာပါသူပြောလို့ပါလားကြည့်တာဒါကြည့်တာလေလုံးမဟေးမလုပ်ဘူးလားလုပ်ပါဘူးငါကိုယ်တိုင်းကိုယ်လူခဲ့တာငါဖူးခဲ့ရတာနဲ့လုံးမဟုတ်ဘူး ဟုတ်ဗျာဟိုအတူရှင်တော်ဟိုဟိုဘာမှမပြောတတ်တဲ့စေတနာကြတော့မပြီးကျွတ်လောက်ခါတာမဟုတ်ဘူးလားဟုတ်ကလားဒါဝတ္ထုပုဂ္ဂိုလ်အဲ့ဒါအကြောင်းကအဲ့ဒီသုံးခုဆိုစဉ်ကဖြစ်တဲ့စေတနာကသာအကျိုးပေးသွားမှာဟုတ်ပါဘူးဒီအကျိုးကစေတနာအားကိုးတာလေလို့ပြောပုဂ္ဂိုလ်အားကိုးတာရှင်ကြီးလို့အားကိုးတာဟုတ်နော်ဒီကြီးလေဟိုရှင်ကြီးလို့ အာဘူဒီရောဒီကများဟိုကိုကြိုက်တဲ့ဒီစီကိုလူတာမဟုတ်ဘူးလားမှန်ပါဗျာအဲသိမမုံမများရင်လည်းလာကုန်မကောင်းဘူးမှန်ပါဗျာဟုတ်ကလားဒါဒီစီလေးတော်တော်လေးဘာလုံးမအောင်မခက်တော်သွားလေးနဲ့လာတာကျွန်တော်တို့တို့တို့ဒီကကြီးလေးကဘုရားကောင်းပေါ်တယ်ဒီဒီပေါင်းရတယ်လို့လားဟုတ်ပါဘူးဟင်လဲရောသူကပေါင်းပြောတယ်ဆိုချင်လို့လားဗျာ ဟင်ဟင်ဟင်ဝတ္ထုနဲ့လည်းမဆိုင်ဘူးသူကသူအလောင်းတော်သူဘုရားရှင်အလောင်းတော်ဘဝတွေကပုဂ္ဂိုလ်လည်းအယုံနဲ့မရမရဘူးနော်ဒီသူငိုကြတဲ့အချိန်ညီဆိုတဲ့အချိန်အဲသူမျိုးနဲ့သူ့ညီသူ့ညီနဲ့သူ့ဟာတန်တဲ့နေရာချတာပဲလေအဲ့တော့ဟိုပထမကန်းသားညီပေါ်ချမင်းရင်တော့ပင်ကြီးထွားလာနေမှာပေါ့ဒုတိယကန်းဆိုရင်တော့နည်းနည်းတော့ဒီမှာပေါ့တတိယကန်းဆိုမပေါက်ဘူးတော့မရှိဘူး ပေါတော်ပေါမှာပဲရှိဟင်ဒီအပင်ပလာတာပဲရှိနော်ဒါမို့အယုတ်လာမြမရွေးဘူးပုဂ္ဂိုလ်လေလက်ထဲရှိတဲ့ပစ္စည်းကိုလည်းအယုတ်လာမြမရွေးဘူးသူကသက်တည်တာမျိုးလေနော်သက်တည်တာမျိုးကြာစီရလာဘူးဒါတို့လောင်းတော်ရှိတာရှင်းသွားဟုတ်တော့သူ့တော်ပုဂ္ဂိုလ်လေအဲလောက်လောက်လာလာလေးကျွေးဟင်သူဝယ်ပြီးပြီးလဲလောက်လောက်လာလာလေးကျွေးတာတယ်ဟုတ်ကဲ့ တို့ကစေရနာကိုအတိမမပြုဘူးစေရနာချက်ရင်အရှင်မြတ်ဘဝအရှင်မြတ်နာကိုစေရနာသမထနဲ့ဆိုင်တယ်တို့နဲ့ဆိုင်ဟုတ်နော်စေရနာချက်ရင်အရှင်မြတ်ဟုတ်လားဟင်ဟုတ်နော်လူလုံးကာလမှာစေရနာတန်ရှင်းရင်အကျိုးပဲတန်ရှင်းအနောက်တာကင်းကင်းခံစားရမှာပေါ့ဗျာဟုတ်နော်အဲ့ဒါစေရနာကသွားတာဒုနဲ့လည်းမဆိုင်ဘူးတို့ပေးလို့လည်းမရဘူး ဟုတ်ကလားဒါစီသူကြောင့်တောင်းတော့ငါပြောခဲ့တာရှိသေးတယ်ခင်ဗျားတို့သူတရားရှိတာအကုန်ယူခဲ့တာသူခဲ့ကြလာလာလူတော့ကိုလူသင်အကျိုးတရားတော့ခင်ဗျားတို့ပြည်နာအတိုင်းပဲဟာဟုတ်တာပြောတော့ခံနိုင်ဘူးကြာဟုတ်တယ်လေဟင်အကျိုးပေးမှာပြည်နာပြပြည်နာထက်ရင်အသိမြင်မယ်ဟင်ပြည်နာသာရှင်ကြီးအကျိုးပေးသာရှင်ပဲဟုတ်ကလားဗျာဒီပြည်နာကိုအစ်ကအမြဲတမ်းထားပါကြဟိုထားကြသမ်းပါ ပုဂ္ဂလာဒီနေ့စေနာပန်းခေအောင်လုံသမ်းပါပုဂ္ဂလာသူဒီလေတော်ဟိုတသေးလေးကိုလေဓမ္မပါသလားယူထားတာကရွက်မော်ဒီတိုက်ပြောဒီအဖြစ်နေနဲ့ရောရာနိုင်ခြင်းလားဒါထပ်ပြီးထားတာလားဆိုဒီတိုင်းကတော့ဘာဖြစ်တုံးလားပူတောင်တူသေးတာတိုက်ပြောရောဖြစ်ရောဟင်ပူတောင်တူသေးတာဘာလို့ထားတော့ဘာလို့လှည့်ရပြလုံးဝတာတော့ စက်ပါဘူးဗျာဒီလိုမျိုးပါဟုတ်ကလားဗျာဒီဥစ္စာအောင်လေဒီအဲ့ဒါကြတော့လုံတာဒါကြတော့ဟင်ဟင်သူတို့ဘာလာဘူးဘာတော့လို့ပေါက်ပင်လောက်မှသူတို့ဟိုဟွာမလို့ခုမယူသေးဘူးဒီနာဘူးဟုတ်ကလားဒီနာလဲငါလူတယ်ဆိုပြီးရှိတယ်ဟုတ်နော်အဲဘာပစ္စည်းတွေငါလူလိုက်ကြည့်ရဘယ်ပုဂ္ဂိုလ်လူလိုက်တဲ့ကြည့်ရ ကျွမ်းပေါ်တိုက်ပြီးတော့ဆင်းနေကြတာဟုတ်နော်ဒီနေ့နေမှာပေါ့တော့ဖြတ်သူပါဟုတ်နော်သူသာရီသာရီလည်းကြားဘူးကြမှာပါပဲပြီးတော့သူတန်ဃာတော်တွေလည်းခေါ်ထားတာပဲဒီလူကမိကိုဟိုသူပါတော့လက္ခဏာ၃ချက်ကိုမြင်အောင်ရှုရသူကဟုတ်ကြအနိစ္စဆိုမမြင်ဘူးဒါကသာပြောတာရှုွက်တဲ့ကြတော့မဟုတ်ဘူးဟိုဒီကနေတော့ဒီကနေတော့ဒီကနေတော့ မရှိဘူးသူဘာလို့ရိတ်ကနေနေကြောက်ရိတ်ကနေနေကြောက်တယ်ဆိုတော့ပြက်ကြတယ်ဒုက္ခဘူးရိတ်ကနေသူကြောက်ရိတ်ကနေသူကြောက်ဝတ်တဲ့စီပါများတရေရင်နဲ့ဟိုတို့ဘာတို့ဟိုပကံကသွေးစီးကုန်ဟိုထုံးတော့ဝသားကြလို့ဩကာသမမသွားသေးဘူးဟွာဘာတော့ဟင်ဘယ်ကောက်သွားဟင်ဘာခေါ်တော့ဘုရားကြောင့်ဟင်သွေးစီးကုန်လေ ဟိုကသာမမဆိုပါသေးဘူးဟိုကကောက်သွားပြဆိုတော့ဟိုအကာရကံဒီတော့မရောက်တော့ဟုတ်ပြဒီမှာလည်းမှန်ရင်ကိုရစ်ကနေရစ်ကနေတာမြင်ရတာဟိုစားတဲ့လူတို့အနိဋ္ဌကြီးများဆိုင်မှုထောက်ပြလို့မထင်နဲ့ဟုတ်ပြဟင်ဟင်ပရမတ်ဘောကိုညာမြင်နေတာမြင်ရတာဟုတ်ပြဒါတဲ့ပြစုံမှတဲ့ကျူမမြင်လားဟုတ်ပြဟင်ဒီကနေပြ ပါလို့ဒီလောက်ဒီရိတ်ကနေတောက်နေလို့လိုက်သိစီပါလားပြက်ကြနေလို့ဖြစ်နေပဲဒီလိုဖြစ်နေလို့ဟင်ဖြစ်နေပြီးနေပါပေါ့သူ့ရိတ်ကနေဆိုပြောက်တာပြက်လို့ပေါ့ပါလို့ပြက်တော့မေးကြည့်ပါလားအနစ်သားမရှိလို့ပဲခိုင်ငတ်မှုမရှိလို့ပေါ့ဟင်ဟင်တို့ပါလားဟိုကာနပူလို့ညက်ဘဲလို့ ဟိုပါစီဆိုတာတော့တခါတည်းကြောက်တုံးကြီးတို့ရှိတယ်ဟိုမှာလည်းသဲတွေရှိတယ်လေတိုက်ရင်ကြောက်တုံးကြီးပါမလားသဲပါမလားသဲပါမှာဗျာမခိုင်းမမခိုင်းဘူးဟိုကြောက်တုံးဘယ်လောက်လေတိုက်တယ်ကျွေးဘူးဟုတ်နော်အဲ့ဒါအလေးစားဒုက္ခငတ်တာပေါ်တယ်ကို့မှာလည်းဒီတိုင်းဟင်အလူခံကြည့်လိုက်လက်ဒီတိုင်းအလူပြည့်ပြီးလက်ဒီတိုင်းဟုတ်ကြဘုရားအများအားဖြင့်ဟင် ဘုရုကအများအားဖြင့်ပြီးနေတယ်သူတွေရှိတဲ့ဟိုတို့သာကလာရုပ်တို့ဘာတို့ဒါဒီအကုန်လုံးဖြတ်ဆံနေရလက်နေတာပဲသူအပြင်ကြည့်နေတာဒီတိုင်းနေတယ်ဟင်အပြင်ကြည့်ရင်တော့ဒီရုပ်ဒီဒီတိုင်းကိုသင်ရတာအတွေးမှမဟုတ်ဘူးစက္ကန့်နဲ့အစီပြက်ကြနေတယ်အဲဒါလိုမြင်လို့ရှိရင်ကိုကိုကိုကခင်မင်းတရားရှိအောင်လားရှိပါပါတော့လာတာဘူးဟင်ဟင် အလူကပုဂ္ဂိုလ်ကဘူလူပဲဟုတ်တာခင်မင်းစရာအာဟုစရာရှိလို့လားမရှိပါဘူးသူလည်းဘူလူကြီးအာဟုစရာမရှိပဲနဲ့ပြီးကြောက်ပြီးကြောက်ခင်ဗျားတို့နဲ့ကျူတူနဲ့ဘသူကသင်္ချမ်းရင်သွားရမလဲဒါသင်္ချမ်းကွာလားကြီးတန်းကစားနေတာ ဟင်သူတို့ကတွေ့ရင်သူတို့ကသင်္ချိုင်းရောက်ပါခင်ဗျားတို့ကတွေ့ရင်ခင်ဗျားတို့ကသင်္ချိုင်းရောက်ပါဒါသင်္ချိုင်းကြီးဝေးကြီးဖြစ်နေဟုတ်တယ်လေဟင်ဒီဆိုင်နဲ့လေသင်္ချိုင်းကြီးနေတာဗျဝိုင်းနဲ့လည်းကြီးနေတာဗျနေကြီးနဲ့လည်းကြီးနေတာအိတ်တောင်အပြေးကမလို့ဘူးဗျလူကသာလူကသာအိတ်စားဟုတ်ကလားဗျဒီကနေပေါ်ဒီကနေကြောက်အာကုန်ပြာမရှိသေးဘူး ဟုတ်နော်ဒီဝိတုပြည်ကြီးကောတကောင်းနေဟုတ်လူလားတက်တည်ကြီးတဲ့ထင်နော်သူလက်ပြကြနေတာပဲဥရုရဲ့တိုက်ခိုက်တိုင်းပြနေတာပဲအဲလိုကိုကိုလူတဲ့ပြည်စီကိုကိုကိုကိုလူတဲ့ပုဂ္ဂိုလ်ကိုမခင်မင်မမစွဲပါသေးဘူးမစွဲမှာစေကံနိကြကုသိုလ်တာပြုလို့တာကိုကံလို့ခေါ်စေကံနိကြဒီပြုလို့တဲ့အတိုင်းကိုယ်ရိုက်ထားတဲ့ဓာတ်ပုံတွေကြံကြည့်တယ်ကမ္မနမိတ်ပေါ်အောင် ပေါ်တဲ့ချိန်အဲလမ်းမှာပေါ်ရသူတို့တစ်စည်တွေလည်းရှိဦးမှာဟိုဒီကနေ့ဟိုအကြောင်းမလာဘူးဆိုရင်အဖေဟိုမဟာနေမှာသွားပြီးတော့ဘာလုပ်ခဲ့တယ်မဟုတ်လားအာယုအာယုဘိသားကဘိသားကဘိသားကတန်နေဘူးလားလောက်မှအာယုပြုအာယုပြုဒီကလည်းဟိုမြစ်လေကောင်ဖောင်ပြက်နေတာတွေ့နေတာဖန်ဆွဲရမယ်ချင်း ထုတ်လို့ဒီသင်္ဟာကိုသင်္ဟာနေ့ချိန်ဆိုတာနေ့လကောင်ဖောင်ဆိုရမှာအဲ့ဒီမှာဟိုမဟာမြိုင်မှာအဲဘယ်လူကြီးဘယ်နေကြီးလူခဲ့တယ်ဆိုအဲ့ဒီအာယုံပြုရင်အဲ့ဒီအထုရှင်ဘယ်ရောက်မယ်ထင်လဲငါပြီးတော့ရောက်မယ်ထင်ဘူးမရောက်မတင်တော့ဘယ်နာကွာနမတော့ချက်မနမဟာရီလာဟင်ဟင် ဟာနိုင်သွဲမဟာနိုင်တဲ့ရောက်မှာပေါ့ကိုယ်စီရနာကနတ်ပြီးသွားရမှာအကြောင်းကအကျိုးပေးစီရနာအားကိုရင်နတ်ပြီးသွားမှာလေဒီမှာဟိုတို့ပုဂ္ဂိုလ်ကဆွဲထားတဲ့အတွက်ဒီမှာပွဲနေတဲ့အတွက်ဒီမှာညိနေဒီမှာတွေမလို့ဘူးဒီကနေ့အာယုံကျူတာတော့တော်တော်ခင်းရင်ပါဟင်ဟင်ငါလူတွေတူတူပဲဒါဗတ်ပြီးပြီးလူတွေတူတူပဲဗတ်ပြီးပြီးလူတွေအဲ့ဒီအာယုံကျူရင်ဒီအဲ့ဒီပဲရောက်မှာပဲဟုတ်ကြဟင် ဟိုသူနဲ့ချုပ်ချုပ်တူတဲ့ဟာပေါ်လေးဝေချတာလူကကြီးသွားဖြစ်မှာပေါ့တာလူဝက်ကြီးသွားဖြစ်မှာဟုတ်လားဟဲ့ဟဲ့တဲ့လို့ဖြစ်ကျင်လားဖြစ်လာပါဗျာလို့တော့လည်းမဖြစ်ကျင်ဘူးလုံးတော့ဟောလုံးကလားလုံးတော့ပါဗျာဟင်လုံးပြီပါဗျာလုံးတော့ဟောမလို့ဘူးပြောတော့လည်းမဖြစ်ကျင်ဘူးတဲ့ဟင်ဟုတ်ကလားမို့ဘာလို့လုံတော့ကမလွတ်လို့ရှိရင်မလွတ်ချင်လို့ပေါ့ဗျာဟင်ဖြစ်ကျင်သေးလို့နေမှာပေါ့ဟုတ်တယ် ချစ်ခင်လို့ခင်ဗျားတို့ငြိမ့်နေတာမဟုတ်ဘူးလားအဲ့ဒီတိုင်းကြီးကိုယ့်ရဲ့တိုင်းငြိမ့်နေတာလေအဖြစ်ချင်လို့မဟုတ်ဘူးလားအဖြစ်ချင်လို့ပါဗျာဖြစ်မှမှန်ပြီလေလွတ်အောင်လုပ်ရမှာပေါ့ပုတ်ကလားဗျာအဲ့ဒီမှာအခုထူခဲ့တဲ့အတိုင်းအခုဆောင်ရွက်ခဲ့တဲ့အတိုင်းကမ္မနမိလာနေကမ္မနမိငင်လို့တို့ဒီကနေပြီးတော့မဟာမင်းလူခဲ့တယ်ဆိုအဲ့ဒါအာယုံပြုနေတော့ဩမဟာမင်းငါဘယ်တော့ငါပဲ့နေလေအဲ့ဒီမဟာမင်းကိုလာမနမိကတိနမိပေါ်ရတာဟင် Ukiana menilai ini tu wane baru lah. Tiada pun jangan dulu je. Tiada pun jaga. Tiada kangen lah dari mana. Kuah kuah kau, si dah lah. သိရတယ်နော်သိရတယ်သိရတယ်သိပြီးတော့မှဩသိပါသေးကဟောဒီမှုကိုဟောတယ်လို့ပြုကျင်တဲ့အတွက်ဟောတယ်လို့ထောင်သွားပါဒီအပြစ်ပြပြီးတော့မှဟိုထောင်ကိုတွန်းရတာ ဒီတိုင်းကြီးသွားကွာဆိုတွင်းထားဟုတ်ဘူးဒီမှာလည်းဒီတိုင်းမှာကတိနမိကြပြီးမှမင်းပြောတဲ့အတိုင်းဆိုဟောမင်းကတိနမိကဟောတာကွာဆိုလို့လိုက်တော့မှာပေါ့ဟာဒီကာမနမိကြီးပြီးတော့လေကာမနမိကရှိပါသေးရရှင်တယ်ဒီဟိုခုပြုလို့တဲ့ကံကတရားခံတယ်ဟုတ်ကလားဗျာဒါလည်းအမှုဖြစ်တာပဲခင်ဗျားတို့ ဟင်ဟိုရွာတွေကဒုံးရိုက်ဓာတ်ခုတ်လဲမှုဖြစ်တာပဲအမှုတော့မှုပဲဖြစ်နော်မှန်ပါပါဟင်ဒီအမှုတော့ဘာဖို့ခေါ်တော့သူကကိုလောင်းလာပြီးကြတော့ဘာမှုတော့ဘာမှုတော့ဒါရဲဟင်ဘာမှုတော့ဘာနာမှုဘာမှဒါနာမှုလေဟင်အေးဒါကြတော့သူတော့ဘာအကျိုးများဘူး ဟုတ်ကဲ့တို့ယဟန်နဲ့ဒီကဲသူတရားအားထုတ်ဖို့ပုဂ္ဂလာဗျ။အဲဝိဟိတုပရတိယဓမ္မတရိယာလောခအယသွားတာပြီးသီလပဲဗျ။ပုဂ္ဂလာမြတ်တော်ချင်းကိုချင်းမြောက်ထောက်ပံ့မှုအဲသူဒီသူအာရဘူးဒီဒါနာကောင်းမှုကိုပြုပါသည်။ပုဂ္ဂလာဗျ။သူတော့တစ်ဖက်ကောင်းစားဖို့ဗျ။ပုဂ္ဂလာဗျ။ဒီမောင်များတို့အားဒုက္ခကောင်းဖို့နေသူတို့ကောင်းစားဖို့နေမှာပါဟိုလိုကိုရောကြီးတွေတော့ဟိုလောက်ကြီးနေဆိုလာတာနဲ့ဟင် ဟုတ်လားမဟုတ်ပါဘူးဒေါင်းလိမ့်နာတာဟင်ဟင်ဟိုလားတန်ခါဖို့ဆိုသူတို့30ခါတောင်ဆုံးခံမဟုတ်ဘူးအာသူတရားတွေကိုမနိုင်ဘူးတန်ခါတွေကို30မှာတန်ခါရှာလို့လားရှာပါဘူးဗျာမရှာပါဘူးဗျာအဲသူတို့ကကိုကိုတော်ကြီးဆိုရင်တော့ဟိုလောက်ကြီးဆိုလားဟုတ်တယ်လေမှန်ပါဗျာဟုတ်ဗျာမဟုတ်ပါဘူးလေတော်ကြီးဟေးဟေးဟေးအဲသူ ကောင်းမှုသာသူတစ်ပါးအကျိုးကိုဆောင်တဲ့ပရာဟိတကောင်းမှုမှန်တယ်များပရာဟိတသူတစ်ပါးကောင်းစားဖို့အဲဒီကိုထားတဲ့သူတစ်ပါးကောင်းစားမှုစေတနာအတိုင်းဒီမှာအကျိုးကမတောင်းမနဲ့ရဘာလို့ကချင်းကြောင့်ဘာဘာပြောမလဲပါလဲဟုတ်ပါကြောကိုလူသေးတာကောင်းမှုမှန်တယ်များသူတစ်ပါးအကျိုးပရာဟိတွာတာဒါဘုရားနဲ့အရိယာနဲ့လုပ်သွား ဟုတ်လားတို့ရွာတဲ့ကြတော့ဒိုရိုက်တို့ဓာခုတ်တို့ဘာတို့မရှိဘူးလားရှိပါဘူးအဲ့ဒါကြပါဘူးတော့ဟုတ်ကလားဘာဖြစ်လို့လို့သူတော်ဘာအကျိုးမနေနိုင်ဘူးလားသူတော်ဘာမပြည့်စုံဘူးလားသူတွေလည်းပြည့်တယ်ပြည့်တယ်ပြည့်တယ်သူတွေလည်းပြည့်တယ်ပြည့်တယ်သူဘဝကိုကိုဒေါသလေးတစ်ချက်မထိနိုင်တာနဲ့ ဟုတ်နော်မှန်ပါဗျာဟိုဒေါ်တာလေးကိုမာနာလေးတကယ်မထိနိုင်နဲ့သူ့မှာတက်တက်တက်သေးလဲသွားနိုင်တယ်အချက်တကွဲလဲဖြစ်နိုင်တယ်အင်္ဂါချီလဲလဲအကျိုးပဲဖြစ်နိုင်တယ်မှန်ပါဗျာအဲ့ဒါကိုဒေါ်တာလေးကိုအတွက်ကိုလုပ်တဲ့အတွက်အဲ့ဒါကြတော့ဘယ်လိုခေါ်လို့ဟင်သူများအတွက်ကိုဆောင်ရွက်ပြီးတာမတော့ကိုအတွက်ဆောင်ရွက်ပြီးတာမတော့အတ္တကြီးအတ္တပဲဗျာဟုတ်နော်ဟင်ဒါပဲဗျာဒီကမှာဒါမှုတော်မှုကြီးတဲ့ ကောင်းမှုနဲ့မကောင်းမှုကိုခွဲခြင်းအဲ့ဒီတိုင်းပဲဟင်သူတို့တပယ်ရီမရအောင်မကောင်းမှုကောင်းမှုအရက်သမားကအရက်သိမ့်တော့ခင်းနေတယ်ဟင်သူ့အရှင်ကလည်းမပြေဘူးအဲ့ဒီနေရာများအရက်တကာခံရရတယ်ကောင်းမှုကောင်းအဲ့ရတဲ့ကခန္ဓာပဲဟိုသူ့မှာဒါလေးလူချင်းနေတာသူ့အကျိုးအတွက်လုပ်တာသူ့အဲဒါအဲရတဲ့ကခန္ဓာရင်ဒါလည်းကောင်းမှုမဟုတ်ဘူး ကောင်းမှုကိုကောင်းမှုပါဗျာဘာလို့တော့ကောင်းမှုပါလဲတော့ရှင်းစေအောင်လေမလောက်ခဲ့တဲ့ကောင်းမှုပါဟုတ်ပါဘူးဟေးတော့ပါသူ့အရေးအကြောင်းသူ့မှာအလဲဆုံးလူစိတ်တော်မိတ်သွားအရာလူစိတ်ဟောလူစိတ်ဖြစ်ဖြစ် ဟုတ်နော်အဲ့ဒီချိန်မှာအကြောင်းအကျိုးသိသေးလားမသိဘူးအကြောင်းဆိုတော့မသိဘူးဘာသာပြီးတော့ဘူးလူစိတ်၆သေးတကယ်လို့မခေါ်နဲ့တော့ ဒီရောက်ရင်ဘယ်လိုခေါ်မလို့အေးတိုင်းတောက်ချင်တော့ဟိငါလူလေးကြောက်ကြီးလေးတော့တော့တော့တော့တော့မပြောတော့လို့သူများသိတော့ဘူးတို့ရောတော့ဘယ်လိုပြောမလို့ရောရောရောဟဲ့အဲ့ဒါသူများလည်းမသိဘူးဟဲ့သူတောက်ချင်တာလည်းတော့ဟာဒီမင်းတို့ပဲအေးဒီကလူလေးကြောက်ကြီးလေးပြောမှာအားဒီတော့ဟဲ့အားဒီတော့ ကောင်းတာဘူးကြည့်ဒီလိုလုပ်လို့ဘာဖြစ်မလို့မသိဘူးနောက်ကဘာဖြစ်ခဲ့ဘူးလဲမသိဘူးဟင်ဒါကိုကြည့်သူဂုံဟိုလိုလေးနဲ့ထားပြီးသူမသိနိုင်ဘူးပါးပြီးတော့ဟုတ်နော်အဲမသိတော့မသိတယ်ဆိုတော့ဟိုမှာအဲ့ဒီကားတွေကမောဟကသွားပြီထင်နော်ဒီနောက်ကိုဒေါသလိုက်မယ်ထင်တယ်ခံနေမခံနေလို့ရိုက်မယ်နဲ့မယ်အဲ့တော့ကိုယ်ကြောင့်တစ်ဖက်မှာအကျိုးနေသွားပြီ အကျိုးများတာမှမဟုတ်ခဲ။ဒါမို့တို့သာကတမိထားတာမလိုအပ်တာလေးမျိုးရှိတာ။ဒါအရင်လောက်ဆိုတော့ပါ။ဟုတ်နော်။လေးမျိုးရှိ။ဒါကဟုတ်ဗျ။မှန်ပါဗျာ။ဒါနာမမြောက်တာလေးမျိုးခုံမပေါ်ဗျာ။ဟင်။သူသူတော့ပြန်ရေသမားရေတော်ရတော့ဝန်သားတော့ဝန်သားချင်းဝန်သားမှာပေါ်ဗျာ။တို့တော့ကိုကြောင့်သူ့မှာတော့ပထမဆုံးလူဟိုဘသူမှမရမနဲ့အိမ်မှာကိုင်းနေတာလူစိတ်တော့ပျောက်ပြီ။အဲ့ဒီတကအဖုံးမိတယ်နော်။ဟင်။ ဆုံးပြီဆုံးပြီဆုံးပြီဆုံးကြအဲသူတစ်ပါးကိုပြုစုတဲ့နေတာသူတစ်ပါးအကျိုးများဖို့ပြုစုဟုတ်နော်ပရိသဝါဒဟုတ်ကလားဒီခုနမကောင်းမှုမှန်သမျှကြတော့ကိုကိုကိစ္စအတွက်သူတစ်ပါးကိုသွားတော့ခြေမှုန့်ကြည့်တာ ဟုတ်ပါသူကတော့ကဟိုလူယူတာလည်းရှိမှာပေါ့တိုက်ခိုက်တာလည်းရှိမှာပေါ့ဟိုကံ၅ပါးရှိပါတော့လားဟုတ်နော်အဲ့ဒါပို့ဖို့လုထားကြည့်လို့တားမရတာနော်ဟုတ်ကလားဗျကံ၅ပါးကံ၅ပါးအဲ့ဒီတိုင်းရှိပါလားအဲ့ဒါမှုတွေဟုတ်ဗျမကောင်းမှုတို့တပည့်တို့ရွာတို့မှာတခါတလေဒုံရိုက်မှုဓာခုံးမှုမဖြစ်ဘူးလားဖြစ်ပါရဲ့ဗျဖြစ်နော်ဖြစ်ပါရဲ့ဖြစ်တာပါ ဒေါသဒေါသလျော့မာနမာနလျော့ဖြစ်ကြတာလေအဲဒေါသအဲဖြစ်တယ်ဆိုရင်တော့မြို့ဆိုမြို့လိုက်ရွာဆိုရွာလိုက်ဆံရကရေးမယူပါဘူးလားယူပါဘူးယူတာပဲအဲတော့ငါထောင်တော့ဓာခုတ်ဘူးဟုတ်နော်ဓာခုတ်ဘူးပါတယ်တော့ဓာခုတ်ပါဗျာအဲတော့ဓာခုတ်မှုဆိုဓာကခုတ်တာဒါလူကနောက်ကအာပြီးအမြောက်လူမပါဘူးနော်မှန်ပါဘာမို့ကူအမှုကူကဓာခုတ်မှု ပါတယ်လို့လားမဟုတ်ဘူးဗျာလူကနောက်ကအာဘီအာမြောက်ဟုတ်ရောမှန်ပါဗျာဟင်အဲ့ဒါဟောဆရာကဖမ်းတော့ဓာကြီးဖမ်းသွားတာနော်မှန်ပါဟုတ်ကလားဟုတ်ကလားအာဘေးသူဖမ်းမလားကာယကရှင်ဖမ်းမှာပေါ့ဗျာဟင်ဟင် ရှင်းပြခင်ဗျားတို့ဖြေတော့ဘူးတကယ်ရှိခံတကားကြီးမရတော့ပါလားဟေး ဒါရလူရောဖမ်းတာဟောမဟုတ်ကလားဟုတ်ပြီကဲဖမ်းဖမ်းဒါရောလူရောဟုတ်ကလားနောက်ကလည်းဟိုအာဘီအမြောက်လည်းပါသေးတာဟုတ်ဖမ်းဖမ်းဖမ်းအဲ့တော့တိတ်တယ်ဟိုတို့သက်သေးတွေဘာတွေမပါဘူးလားနည်းနည်းဆုံးနှစ်ယောက်တော့ပါတယောက်ဆိုရင်ကိုဘက်ကလာပြီးကိုဘက်ပါခြင်းပါမှာဒီဘက်လာပြီးဒီဘက်ပါခြင်းပါမှာနှစ်ယောက်ဆိုတော့ဘယ်တော့လာပြီးလာပြီးနည်းနည်းလေးအစွန်းစားတော့ထွက်ပါပဲဟုတ်ကြနည်းနည်းဆုံးနှစ်ယောက်ရှိရဟုတ်နှစ်ယောက်တော့အမြဲဆုံးရှိရတယ်ဗျအဲအဲ့ဒါနဲ့စိတ်ရောဟင် တရားခိုက်နေခေါ်သလားဟင်တရားလူရဲ့တရားခံရဲ့ဟုတ်ကြဟင်ပြီးတော့သက်သေးရဲ့အဲသုံးခုသုံးခုလည်းရင်ဆိုင်ရှိရှင်းတာဒါတရားခိုက်တို့ဒီမှာကျတော့ခန္ဓာဖြစ်ပြီးကျတော့တရားခိုက်တာတူတူပဲသူမှတော့ယုံနေတာချင်းတယ်တရားလူတရားခံကလေအဲကူမှတ်တဲ့နေရာကခုံယုံလေတတိကတရားသူကြီးဟုတ်လားဗျတို့ခုခိတော့မသိဘူးတို့ရန်ကုန်နေတော့ကခိတုံးကတော့တရားသူကြီးကသိယုံစစ်တာ နောက်မှသာအကြံပေးရာရှိရှိတရားရေးဝန်ထမ်းတစ်တရားရေးဝန်ထမ်းနှစ်တို့သူကိတုံးကဟင်ဟုတ်နော်နောက်မှရှိတာဒီကရှိရစိတ်ယုံသိပြီးတာနောက်ကဝန်ထမ်းလားဒါဆိုပုံမှဘလားဒါဆိုဘယ်လိုလုံးလားအဲနောက်ကကြံပေးရာရှိရလုပ်ပြရဟုတ်နော်ဟင်တို့ဒီမှာလဲအမှန်နောက်ကအပိကာရာကြံပေးရာရှိဟုတ်နော်မကတဲ့တွင်ရှိတာမှတ်ပြီးတာပဲနောက်ကအတိကတာဒါကအေးဒီဒါကပူဒီဒါကဘာဖြစ်ပြီးလဲဟောနောက်ကအကြံပေးရာရှိရ ထုတ်တတ်ပြီလားပုံမှန်တတ်ပြီတော့ဗျာဟင်အတူတူပဲတရားစီအဲခုနတခါပြောလို့လူရောတာရောမှန်ပြီအဲတော့ဟိုသက်သေးတွေကလည်းဟောဘသူကဘယ်လိုစတာပါဟောဘသူကဘယ်လိုစလို့ဘသူကဘယ်လိုကြီးခုတ်လိုက်တာပါခုတ်ခံမှဘက်နဲ့ကြီးနဲ့သက်သေးကလည်းခိုင်နေဘူးဟင်ဟိုကလည်းတရားခံကလည်းဟုတ်ပါတယ်ကျွန်တော်ကိုယ်တိုင်ခုတ်ပါတယ်လို့လည်းဟိုဖြောင်းချက်ပေးလိုက်ပြီနော်အဲတော့ဟောသင်ကြရင်သူ့စီရနာလိုက် ဆိုတာတစ်ချက်ခုံရင်တစ်ချက်ခုံနဲ့ပြီးရင်တစ်မျိုးတည်းခဏခဏခုံလို့ပြီးရင်တစ်မျိုးတည်းနော်တူဘူးနော်အဲအဲ့ဒီမှာတူဘူးနော်ပုံမှန်ဒီရနာပြင်းပြော့လိုက်ပြီးဟိုကကြည်ရပြီးတော့ပြပေးရတာအပြပေးတော့ဓာတ်နဲ့ခုတ်တဲ့အတွက်ဓာတ်ကြီးပဲထောင်ချဟင်ဘုသူချတော့ဘုသူချပါဗျာ ဟင်ဒါကြီးမပါဘူးလားထောက်လဲဘာဖြစ်လို့အောင်တို့ခုနကခုနပြောခင်ဗျားပြောဒါခုံမှုလေဒါခုံမှုဆိုဘယ်နဲ့တော့ဟင်ဒါခုံမှုဝယ်ပြထောင်နဲ့ဓာကြီးပို့လိုက်ပို့ဟိုကအာဘီအာပြောင်းမှုဆိုထောင်ကြလာခြင်းသူရင်ဟိုကိုသုံးနှစ်ချရင်ဒီအာဘီအာပြောင်းကတစ်ချက်လောက်ပဲခံနေဟုတ်ဗျာဟုတ်ကလားဗျာဟင်ဟိုဘယ်နဲ့တော့ဓာကြီးကထောင်ချတာ ဟေးဟုတ်ကလားဗျာတို့မေးလို့ဖြေတာလားဗျာဟေးတို့ပြောတဲ့အတိုင်းဟုတ်ကောဟုတ်ကလားဟုတ်ဟုတ်နော်ဟေးဘာဖြစ်လို့တို့ဓာတ်မှာသီရဏမပါဘူးခင်ဗျားတို့ လူမာတာစေတနာပါတာမှန်ပါဟင်ဒါမှစေတနာပါတာမှန်ပါဗျာဒါကြီးကဘာကြီးညာကြီးသူမသိဘူးသိပါဘူးဒါကြီးကငါဘယ်လိုစော်ကားတယ်ဘယ်လိုချိမောက်တယ်သူမသိဘူးသိပါဘူးသူကတော့နောက်ကစေတနာချင်းခိုင်းတဲ့အတိုင်းသူလိုရတာဟာဟုတ်နော်အဲဟိုကဘာလို့ဟိုသူခုံးလို့ဟိုသေးသွားရင် သေးသွားသူရဲ့နဲ့ထိုက်တန်တဲ့အခုအဖြစ်ကိုပေးရတာတင်သူစေတနာရဲ့သေသူရဲ့ ဟိုခံရတဲ့ဟာရဲ့အလေးပေါ့ရဲ့ဒါကြည့်၍ဟိုကတရားသူကြီးကဆုံးဖြတ်ပေးရတာဒါဆိုဘယ်လောက်သိလဲဘယ်လောက်ထိုက်တယ်ပြီးပြီဟိုကဒါကတော့ပြင်ယူချင်းယူသွားပေါ့ဗျာပြန်ယူချင်းယူကြတယ်ဟုတ်ဗျာအိမ်တန်ယူချင်းယူပုဂ္ဂလာယုံထားခြင်းထားခဲ့မိုက်ပုံကြည့်ခြင်းပြည့်ဒါရေးမဟုတ်ဘူးဘာဖြစ်လို့တော့ဟိုဒီဓာတ်နဲ့ခုတ်ပါတယ်ဆိုတာကို သက်သေခံပြနိုင်အောင်လားယုံတင်ရတာအောင်ချဖို့တင်တာမဟုတ်ဘူးဟုတ်လားဗျာတို့ပြောလို့နေမှာပါဗျာသူတို့တသေးထုံးစံကတော့ဓာကြီးပါထောင်နဲ့တွင်းနေတယ်ဘာလို့တွင်းလို့ဟင်ဟုတ်တယ်ဟုတ်တယ်တသေးထုံးတာလည်းဒီတိုင်းပဲလားမှန်ပါပါကျိုးတော့ဓာရောတွင်းနဲ့တသေးတမိုးထင်နေတာဟင်ဟင်အဲ့ဒီတိုင်းတို့ဒီမှာလဲဟိုလူမာလာစေတနာရှိတာဗျ နော်ဒီတူတဲ့ဟိုသွန်းတို့ငါပစ္စည်းညာပစ္စည်းတို့မှာဓာတ်နဲ့အတူတူပဲဗျတို့ကအခောက်ခံရတာဗျခံရကြီးနဲ့တန်ယူတော့ဟုတ်လားတို့ကအခုခံရတဲ့ဘက်ကဗျဟော တို့တက္ကရာမကြီးတွေကအဲ့ဒါဟွာလာကြပါစေတနာရှင်လား တော့လူပဲပစ္စည်းကဓာဗျာအတူတူပဲမှန်ပါမှန်ပါဟင်ဟုတ်ကလားဗျာမှန်ပါဟင်ဓာဗျာဓာဗျာခင်ဗျာအဲဓာနဲ့ခင်ဗျားတို့ခုတ်တာခုကျွတ်တို့ကခုတ်ခံရတာဟင်ညာဆိုငေါ်လို့ထားရတယ်ဟင်ဟင်ဟိုဟိုဟိုဟွာလာဟိုယွာနာမေကဒေါ်နန်းသိ ဒီဗီဒီယိုမင်းသမီးကြတော့ဘာလို့ကြည်ခုမျောညကရံဖြစ်ရတာအဲဗီဒီယိုမင်းသမီးကြည်ခုမျောနဲ့ရံဖြစ်ရတာညကပါသေးလားဒီလေဟင်ဟုတ်ကလားမပါဘူးမလို့တို့ဒီပြောတော့ဟင်အဲမောလို့ဗျာတို့ကပုတ်ခံရတာအလူကပုဂ္ဂိုလ်ကသိနေတုံးနဲ့အတူတူပဲသိနေတုံးဟာဟိုခမင်းချက်ဟင်းချက်ချင်းသူကငါးတင်ခုတ်လဲသူကခံရတာရှိတာ အသားတင်ခုလည်းခံရတာကြီးတာသူ့ဘာမှရဟင်သူ့ဘာမှရဘူးကြည့်မှာပေါ်လေးဟိုသင်နေတော့ဓာတ်ကနေတဲ့ဟိုအမျိုးအမျိုးလေးပါလေးတော့မစားဘူးတော့မပေါ်ပါဗျာအမျိုးလေးပါလေးတော့စားကြတာမပေါ်ဗျာဟုတ်ကလားဗျာခင်ဗျားတို့အဲ့လိုလာလို့တဲ့ထောင်ကြအောင်ပါခင်ဗျားတို့ထောင်ကြဟင်ခင်ဗျားတို့ထောင်ကြမဲ့ဟာဒီဒီနေ့လာတာလေအဲ့တော့တခါကြီးဟုတ်ပါဟင်ဟိုဝါလာ လူဖြစ်တော့လူအိမ်ထောင်ကြအောင်မှာမှန်ပါလူဘဝဒီကုသိုလ်စေတနာကအကျိုးပေးတဲ့လူဖြစ်တော့ပဲကြမလို့တခါကြီးလူဘဝထောင်ကြပါပါခင်ဗျာနတ်ဖြစ်တော့ကောနတ်ဘဝထောင်ကြပါနတ်အိမ်ထောင်ကြခဏတော့ထောင်ကြမှာဟုတ်တယ်လေဟင်ဟင်ထောင်ကြမှာအဲဘယ်နေတော့ထောင်ကြမှာကြောက်သလားမကြောက်ဘူးလားကြောက်ပါပါခင်ဗျာဂိမ်းပြောတာမဟုတ်ဘူးဟင်ဟင်ဟိုတော့နေရန်ကြီးကဟိုဘရင်ဖုန်းနေ ဘရင်ကိုးကွယ်တဲ့ပုဂ္ဂိုလ်ဆိုတော့ဘရင်ဖုန်းတွေသွားစားရတာကိုခြေကကပ်ပြီးရဆိုလို့ရှိရင် ပိတ်သူစီတင်နေနေကြတာတို့လူတို့လူကြောင့်လည်းနေနေရှိဟုတ်ကြပိတ်သူစီတင်နေနေရတာကပ်ပြီးရကသွားလို့တော့ပြင်ဆင်ပေးရတာအဲတော့မင်းသုံးဖုန်းတွေစားပြီးတော့စားကနေကြတော့အဲ့ဒီတော်နေဟန်ကြီးကဒုက္ခဒုက္ခနဲ့အဲတော့ကပ်ပြီးရကမိဖို့ကြောင့်လေ ဒီဒုက္ခမျိုးတော့သူတော်တို့ခံစားလိုက်ရှင်ဘယ်လိုတော့ကြောက်လားထောင်းကြောက်တယ်ဆိုတော့မယုံဘူးဗျာတို့သူတော်နဲ့အတူတူနေပါဘယ်လိုတော့ဗျာဟေးအဲကြောက်ရမှာခင်ဗျညံပါမကြောက်ဟိုအရထောင်ကညင်းသေးတာကသိတာတည်း ဟုတ်နော်အလုံးကြမ်းနေဆိုအလုံးကြမ်းနေသိတာတယ်သိတာတော့ခံရခက်တာပေါ့ဒီအိမ်က ဒါကအဲ့လိုသိလို့လားသိပါဘူးဗျာဟင်ခေါ်တာတောင်သူတို့သားသမီးရတယ်တဲ့ကအဖေကြီးဖေကြီးနဲ့ကလေးနဲ့တို့ပြီးခေါ်ဟုတ်လားကိုဘယ်သူမှပဲဝါပါသေးလားမှန်ပါဗျာဟင်ဝါလည်းသူ့မိသူ့မိနဲ့ဟုတ်ပါဗျာဒါကတို့သေးတဲ့ခိုင်းတာဟုတ်တယ်တယ်ဘာနဲ့ခိုင်းတော့ပါသေးလားတခါကြီးဟုတ်ပါပါဗျာတို့သေးတဲ့ခိုင်းတာဟင်ဟေးတို့သေးနဲ့ခိုင်းတာဗျာအဲ့ဒီကတည်းကဘာလောက်တာခင်ဗျာ ဟိုထောင်သမားကစိတ်ထက်တဲ့ပုဂ္ဂိုလ်ဆိုကြော်တက်တာလဲကြော်ထွက်ပြေးတာလဲရှိဟုတ်နော်တချို့ကြတော့ဖောက်ခွင်းပြေးတာလဲရှိတချို့ကြတော့ဟိုကြီးကဟိုသူကဟိုနှစ်ထပ်ရှိရတာဟုတ်ဗျစီရလေအဲသူတို့တန်စကားကြောကြော်ပြီးဟိုပဲကြားဘက်ကကြီးရောက်ဖွင့်တာမြင်တန်းပြေးတာဗျ တို့သင်္ကန်းကျုံးမှာတွေ့ခဲ့တာတို့တရားစီရင်နဲ့ကူလက်ထိတ်တန်လိုင်းကြီးနဲ့တန်းပြီးလို့ရဲတွေလိုက်ရတာတွေ့သေးကြဟင်တောင်းလိုက်ချာဟိုဝင်ရပါဟင်အိမ်ထောင်ကြတော့တကားကြီးဘလောက်ဖွင့်ထားထား ထွက်ကြီးရဲတော့ဟင်တခါဟိုဟုတ်ကလားဗျာဒီချာတခါကြီးကဟိုတို့ပြောတာမှားလို့ကြီးလားဒီမှာမှားလို့ပါဟင်ညအိမ်ကျော်နေတော့ဖွင့်ထားပဲတခါကြီးရဲ့ဖွက်ကြီးရဲလားဟုတ်ကလားဘိုးသူတော်ဗျာခုမှဘိုးသူတော်ဖြစ်ကုန်ပြီရည်ရဘူးဗျာဟင်ကြီးတခါတည်းကြီးတာပဲ ဟင်တခါဘာလို့အိမ်မာရင်ရလို့မွန်းလို့ကြက်လို့ဆိုပြီးတော့ဘာလို့သူတို့ခုခေတ်တော့ဝေဆောင်နဲ့ရွှေဆောင်နဲ့နဲ့လာအောင်မှဆောင်းတာကြည့်သေးလားအာပြည်လာပဲကျိုးကဟိုဟိုတရက်ပြီးတယ်တရက်နဲ့ရတရက်ပြီးတယ်နှစ်ရက်နဲ့ရနှစ်ရက်ပြီးတယ်အဲဟိုကတော့ထောင်ဝန်တန်းကလိုက်ဖမ်းသလား ဆမ်းမောင်အချိန်ကြီးတော့မျက်နှာငယ်လေးနဲ့ကိုကဝင်ရတာနောက်မှဟင်မျက်နှာငယ်လေးနဲ့ကိုပဲဝင်ရတာဗျကိုကလိုက်ဖမ်းလိမ့်မယ်ဖြစ်နေဟုတ်တယ်လေအဲ့တော့မျက်နှာငယ်လေးကနောက်မပြေးပါဘူးဟင်ဝန်ခံချက်လည်းပါသေးတယ်ဟုတ်လားဗျဒါဖြင့်ဟိုရထောင်နဲ့အိမ်ထောင်ပဲဟာကြောက်တယ် ဟင်မင်းအကြောက်တော့ဒီစကားရပြောတာစကားရပြောတာမယုံဘူးမယုံဘူးဗျမယုံဘူးဗျစကားရပြောတာအရာထောင်ကြောက်ပါတယ်ဆိုတာဟင်အရာထောင်ဆိုတာအိမ်ထောင်ပြောတာဟင်ဟင်ဟင်အိမ်ထောင်လေတို့ဟိုဟွာဘောလေးဟိုအရာထောင်ခေါ်ပါစို့ဟိုကအင်းစိန်ကပါတို့ညာတို့ကလေဟင်ဟင်အိမ်ထောင်ကိုဘယ်သူမှကြောက်ဘူး တရားထောင်တာကြောက်တာဟုတ်ကလားဗျမှန်ပါပါတရားထောင်လူတိုင်းကြောက်သွားမှာသူလူတိုင်းကြောက်ဒါမှတချို့လုံကျူးပြီးထွက်ပြေးတာရှိသေးတယ်ဟုတ်နော်ဟင်အိမ်ထောင်မကြောက်ဘူးဘယ်နှယောက်ရှိတော့မရှိပါဘူးသူကတော့ဒီဟိုဟွာလာဟိုဒဇယ်ရီလောက်မကြောက်တာနေမှာဗာကြံတဲ့နေရာတော့ကြောက်မှာပါဗျအိမ်ထောင်ဟင်ဟင် ဒါနဲ့လည်းကြောက်ရဲ့ဟုတ်ပါမလားဒီအိမ်ထောင်ကြအောင်မအိမ်ထောင်ကြအောင်မခင်ဗျားတို့ဟင်အဲဒီဒီရနာမျိုးစီကလူဖြစ်ရင်ဟင်အိမ်ထောင်ချခံရမယ်ဟင်နတ်ဖြစ်ရင်နတ်အိမ်ထောင်ချခံရမှာပဲဟုတ်ကလားဗျာအဲတို့ဖျားပွင့်တာဒီလောက်ကလေးနဲ့ပွင့်တာမဟုတ်ပါဘူးသူကဗျာဒေးတည်ခြင်းနဲ့ကဘာသိန်းဟိုဒါနကူကသုံးမျိုးတင်တော့ ဒီကြားတဲ့ဟိုမယားဆုံးနာတို့သာသမီဆုံးနာတို့ဆို၅မျိုးရှိပါတယ်ဒါနာဟုတ်နော်ဟိုကကြတော့မယားဆုံးသာဆုံးကြတော့နောက်ဆုံးဘဝဖြစ်တဲ့အတွက်သူ့ဒါနာတဲ့မထည့်ဘဲနဲ့ပါတော့ဟိုသာသာတဲ့ထည့်ရတာတယ်နော်ဟေးပရိသကဆိုတော့သာသာတဲ့ထည့်ရတာတယ်နော်ဟုတ်ကလားဗျာဟေးအဲ့လိုကျင့်နေရတာအဲ့လိုကျင့်နေတာကသူ့ပွင့်ဒီလူသူဒီကျင်လို့မဟုတ်ပါဘူးဟင် သူချီးမြှောက်တာကဒီလိုလှူလိုက်တဲ့အတွက်တို့ခုနတို့တင့်လေတို့နဲ့ပြောရင်တော့တို့မှာတော့ခုဖုန်းလေးတလုံးလှူလိုက်ရင်တလုံးနဲ့ပြီးမှာပါ။ကိုကျဒီတလုံးကနတ်သွားဖြစ်ရင်နတ်ပစ္စည်းအကုန်ခံစားရမှာပါ။နတ်သက်နဲ့အမျှခံစားရမှာပေါ့နော်။နတ်သက်နဲ့အမျှနတ်ပစ္စည်းအားလုံးတရားသူကြီးကတို့ဘာတို့မင်းဘာဟင်းလေးနဲ့လှူလိုက်တာကိုကျဘာဟင်းလေးပဲစားကွာမရှိဘူး။နတ်သုတ်တာတွေအကုန်စားခွင့်ရှိတယ် နတ်ပြည်စီတွေအကုန်ခံစားခွင့်ရှိတယ်ဟုတ်ကလားမှန်ပါဘူးသူကသားပြီးကြားမှာအရှင်ကုန်ကြီးပြန်ခဲ့ရမှာနော်ဟုတ်ကလားမှန်ပါဘူးသူကလည်းပြောရင်တော့တပွဲတို့ထုံမှမယ်ဒါနဟုတ်လားတပွဲပြီးပြီးပြီးတင်နောက်ထပ်ရအောင်မလားရနိုင်ဘူးတို့ခုခေတ်ပြုတဲ့ဒါနမှာလဲပါရမီဒါနနည်းတယ်ရိုးရိုးဒါနများတယ်ဉာဏ်ပါတဲ့ဒါနဖြစ်ခဲ့ရင်တော့ကိုကနာဆိုတဲ့ဒီက ပြုတ်သွားတဲ့ကုသိုလ်လေးမှာခုနတို့ပြောတဲ့ဟွာလာလက္ခဏာ၃ချက်လာဟိဒါလေးနဲ့ရှုမှတ်ပြီးသူခဲ့ရင်တော့သူကဒီဘုံကသိသိတိုင်အောင်အဲ့ဒီပါရမီကပါသွားတော့နိဗ္ဗာန်ရှိပါအဲ့ဒီဒါနနိဗ္ဗာန်ရှိပါတယ်ဘုရားရှင်ရဲ့တို့ဟွာလာရဲ့ဟိုဘုံတော်နန္ဒဆိုတာဒီလေးတိချင်းကဘာတည်းသူခဲ့တဲ့ဒါနကဟိုသွားပြီးဟိုသွားအကျိုးပေးတာလေအကျိုးဆက်ခေါ်တော့ဟုတ်နော်ဟေးဟုတ်ဗျာအဲ့ဒါပါရမီဒါနရိုးရိုးဒါနကလူဖြစ်ပြီးလမ်း ဟိုပြန်မဲ့သူသူတန်းလိုက်ပေါ့လေသူဖြစ်ပြီးပြန်ဟုတ်ကလားဗျနတ်ဖြစ်ပြီးလဲနတ်ဖြစ်ပြီးသေးပြန်ဟုတ်ကလားနတ်လူမွေးနတ်လူသေးလူလူမွေးလူလူသေးတပွဲတော့ထုံမမယ်ဘုရားပွင့်တာဒီလောက်ကလေးချင်းမြောက်ခြင်းလို့ပွင့်တာမဟုတ်ပါဘူးတို့ကဒါလေးနဲ့ပြီးနေလို့ပါဟုတ်နော်ဟေးဒီလောက်နဲ့သူလေးသိခြင်းတဲ့ကဘာသူသိကြည့်ကြရမလို့ပါဘူး ဟုတ်နော်ဒီလောက်နဲ့သူဒီလောက်ထိအသေးခံပြီးမကျင့်ပါဘူးဟုတ်ကလားအဆုံးထိမကျင်လို့ပါဘုရားဖုံးမတယ်ဆိုအဆုံးထိမကျင်လားဒီဒီဘာမဟုတ်တဲ့အစမလေးနဲ့မပြီးကျင်ပါဘူးဟုတ်နော်တီလာရိုးရိုးတီလာဆိုတာတော့ဝါရိတတီလာဒီအောင်ထားတာလေဒီအာမဘန္ဒီခံထားလို့မကျူးလွန်ရတာဝါရိတတီလာဟုတ်နော်ဒါမြစ်ထားလို့ ဟိုစောင်းနေရတာလေဝါရိတပိစပါလို့ပါလို့ဟုတ်တော့ဒါလေးကလည်းဝါရိတပဲကွသူ့မှာလည်းခုနကညာမပါခဲ့ရင်သီလကလည်းသီလတော့ပဲတို့ဗျသာမန်သီလကတော့ခင်ဗျားတို့ဟိုလူဘဝနဲ့နတ်ဘဝသွားတဲ့နေရာသူကပါဟုတ်ကွပါတော့အသက်ဘဝနဲ့အသက်ကိုတောင်းယူပါတယ်သီလများလေအသက်ရှိလေပဲဒါနကဘောကနဲ့ဟွာတို့ပါလို့အချွေရံကိုတောင်းယူပါတယ် ဟုတ်နော်နာတင်ရင်နာစီသိန်းနဲ့နာအချွေရန်ဘောဂကတာဝန်ယူသည်ဒါနကတာဝန်ယူသည်ဟုတ်နော်ဟုတ်ပါဟေးဟိုနတ်ဘုံကလူဘုံကပြစ်ချဖို့ရကြတော့သီလကတာဝန်ယူပါတယ်ဟုတ်ကလားဒီအဲ့ဒီမှာသီလသင်စင်ကလေးတတအတူရှိသီလကတာဝန်ယူပါတယ်သူကတာမရှိသူကဖဏပြရဟုတ်နော်ပြီးတော့ဒီဒါနနဲ့သီလကပါတော့တရိษံနဲ့တို့နဲ့သင်ကြားပဲရှိပါသေးတယ်ဟုတ်နော်ဟုတ်ပါ သူသူတရိษံညင်ကကိုကြိုက်တာပဲပြီးတယ်တဏှာကျူးမဲ့တာမမဲ့တာသူမသိဘူးဘူးနော်တရိษံကသူကြိုက်တာပဲပြီးတယ်ဟုတ်ဗျာတဏှာသူတစ်ဖက်သားအကျိုးမဲ့တာမမဲ့တာသူမသိဘူးဟုတ်ဗျာဒါတရိษံညင်ဟုတ်နော်အဲ့ဒီတရိษံညင်နဲ့ပဲကြောင်နေကြွက်လိုက်ခုတ်သားတာဟုတ်နော်ဟေးကြာပြီးသားခေါ်လိုက်သားတာဟုတ်ဗျာတို့ကလူဖြစ်နေတဲ့လူဟာ အသိဉာဏ်ရှိဆုံးပုဂ္ဂလာကြပြီးတော့လူဘဝပြီးကောမှုပြုဖို့လာတာလူစွာပါပါဠိလိုပါဟိုအဋ္ဌနာတမနာတိသနာတိမလို့တော့ဒါဒီခဏတို့ရပြီမှာပါကုသလာကုသလာမနာတိသနာတိမလို့တော့ဒါပြောတာဟင်ဟိုဟာလာမာဟိုလိန်ဆရာတော်ဘုရားကြီးပြောသလိုလူကမွေး၍လူသွေးမပါဘူးတို့လူမျိုးကမွေးလို့သာလူလာဖြစ်ရတာလူအသိဉာဏ်မရှိရင်အဲ့ဒါ လူတွေးလူတွေးမပါသူတွေလို့ဆရာတော်ကြီးကပုံတယ်ဟုတ်ကလားအဲ့တော့အတ္တနာတာအကျိုးရှိမရှိကုသလာကုသလာသိရှိမရှိဒါသိနိုင်တဲ့ဉာဏ်ပါမှဒီလိုသိသွားလို့ရှိရင်ဘာလုပ်လိုက်လုပ်လိုက်အာယုံငါးပါးဘယ်ဟာခံစားလိုက်ခံစားလိုက်ဟောတာခံစားရင်အကျိုးရှိတယ်မရှိဘူးဟုတ်ဗျာခါပိုင်းမတန်တဲ့သိရင်မသိနိုင်ဘူးလား အကျိုးအကျိုးဖြစ်ရှိတယ်မရှိဘူးမသိနိုင်ဘူးလားအဲ့သိလို့ရှိရင်တို့သိတဲ့ပုဂ္ဂိုလ်ဟာအကျိုးရှိတဲ့အကျိုးကိုဘယ်ဟာလုပ်လို့ဒီရှိနဲ့အပြစ်မဲ့ဘယ်ဟာလုပ်လို့ဖြစ်ဒီလိုလိုအကျိုးရှိနဲ့အပြစ်မဲ့ကို လုပ်သွားတဲ့ပုဂ္ဂိုလ်ဒီဒီဘဝလူဖြစ်နောက်ဘဝနာဖြစ်ဟုတ်နော်အဲတဖြည်းဖြည်းနဲ့တကုံလေးလိုလွင့်ပြီးမတက်နိုင်ဘူးလားတက်လို့ ဒါကလူမြန်မာဘာသာပြန်တော့လူလူဘာသာပြန်တော့မနုဿဥပါကဟိတလူလူတက်မှလူဟင်အမဒီကနေ့ဟိုသားလေးစီမကြသမီးလေးစီမကြသားလေးအာဟုသမီးလေးအာဟုခင်မင်းစိတ်နဲ့သိရင်ဟုတ်ကလားခင်မင်းစိတ်ကပြိတ်တာတယ်နော်ဟိဒီကနေ့ ဘသူလေးဘသူလေးတော့လိမ္မာလို့ဟာလို့ပါတယ်ဘသူလေးဘသူလေးတော့အာလုံးလို့ကိုစိတ်မချဘူးနဲ့ပါအောင်မပါအောင်မပါလားဟင်ပါတလားအဲသွားမယ်အဲ့ဒါဆိုခင်ဗျားတို့ငရဲငရဲငရဲကပုံမှန်ပုံဘူးအဲ့ဒါကြီးကပို့ပါဟုတ်တော့ဟင်ဒါတော့ငါသားပဲဟောတာတော့ငါသမီးဟောတာတော့ငါအိမ်ပဲငါမိသားစုပဲတဲ့အဲ့ဒီစိတ်နဲ့သိရင်သွားမယ်တိဋ္ဌာန်အဲ့လိုဆိုတ လူလူတက်တာလားတဖုတ်ဖုတ်ပြုတ်တာဟုတ်လားဟိုတို့ဟာတွေကဘယ်လိုတလူလူတက်တယ်ဟင်တလူလူတက်တယ်လားရှိရတကကြီးမမမပြောတော့ရှိကနေတော့ဘာတော့ခေါင်းဆောင်မှုရှိကနေတော့ဒီတကကြီးမရမှာဗျဘယ်နဲ့တော့တလူလူတက်ပါပါဗျာအဲ့မှာပါရှိသေးတာကတက်နေတာမဟုတ်ဘူးလား ခုမှတက်မှာပါပဲလားမှတက်နေတယ်ကစားတယ်ခုမှစားရတယ်ကွာဒီကတော့မရောက်သေးဘူးဒီကခုံတောင်ရောက်မှာမပြီးတော့ဒီကထားသမ်းပေါ့ဒီကခုံတောင်ရောက်ပြီလားဟင်လူစွာရဲ့လားပြောတာဟင်အဲ့တော့ဒါနာဘူးတို့ဒါနာကဟောလိုက်ညင်းပေးတာနော်ဒိဋ္ဌာန်ညင်းပေးတာမှန်ပါဘူးဟုတ်နော်မှန်ပါဘူးပီလာကဒိဋ္ဌာန်ချင်းတရိုက်ကိုပေးတာ ဟုတ်နော်ဟုတ်ပါဘူးဒီလာကဒိဋ္ဌိဆန်ရှင်းကတော့တွယ်တော့ဘာတော့ဟိဟိုသူကြိုက်တာတွေ့ကိုတတ်မှာပဲထင်တယ်ဟိဟုတ်နော်ဟောတော့သူကြိုက်တာတွေ့ယူမှာပဲထင်တယ်ဟိဟုတ်ကလားသူ့မှာပဲကိုယ်အုပ်ကြီးတဲ့သမင်းကပြည့်ကြည့် အမေတော့ဖေတော့ရှောင်လိမ့်မယ်မထင်နဲ့အားကောင်းတဲ့ကောင်ကဝင်အုပ်ပါပဲဟုတ်တယ်နဲ့ဘသူကြာသေးတော့ဟင်ကဲတို့လေဒီလားမရှိဘသူမှညာမှာမဟုတ်ပြတိခံကအဲ့တော့တို့ကတိတာတို့ကလူဟဲ့လို့ပြီးအောင်လို့ဩဒါနနဲ့စူတာထားဒီလိုတိခံနဲ့တို့နဲ့ တခြားစီဆိုတာဖြစ်အောင်လို့လုပ်ထားတာအဲ့တော့စီကြပဲရှိသေးတာဒါဟင်ဘယ်တော့မှရှိသေးဘူးဖြစ်ပလားဘုရားကလည်းဒီဒါနနဲ့ဒီလားဒါလေးလောက်နဲ့လားပွင့်တာမဟုတ်ပါဘူးဟင်ဒါသီတာလေးရှိပါသေးဟုတ်နော်သမထသမထဟုတ်ကဲ့သူဒီလာကအကဋိတာဆိုသမထကသမထသိက္ခာကိုပြောတာအဲ့ဒါသိက္ခာရှင်းတယ်ပါရိဒ္ဓသီလ ခုနကအာမဘန္တိခံကဝါရိတလေနော်ဒါမြင့်လို့အာမဘန္တိခံလို့ရတာဟုတ်ပြဟင်ဟိုကသာရိတအဲဒီသမထဘာဝနာအဲ့ဒါဒီတိုင်းဖြစ်စိတ်ဆင်ကြအောင်တော့လောက်တာမဟုတ်ဘူးလားအတွေးဝင်ခွင့်မရအောင်လောက်တာမဟုတ်ဘူးလားအဲ့ဒီတိုင်းလောက်တာ အဲအဲ့ဒီတိုင်းလုံးလို့သူတို့စာကြည့်တာပေါ့ဗျာဒါကဘာသံဒါကညာသံအဲ့ဒီသံအတိုင်းတော့ဟိုမှာပုံသွားပေါ်သွားတာလေပထမသံဘုံလို့ဒုတိယသံဘုံလို့တတိယသတုထတို့ဘုံလို့တော့ပေါ်သွားတာလေအဲ့ဒါသီလသိက္ခာခေါ်တယ်သိက္ခာအဲ့ဒါကျင့်တဲ့သီလကိုသိက္ခာကျင့်သီလခေါ်တယ်တို့ခုဟိုဝိပဿနာကြောင့်လဲဝင်ဝင်တယ်ထွက်ထွက်တယ်အဲ့ဒါမှန်နေတာအဲ့ဒါသိက္ခာသင်္သီလဟုတ်နော်အေးဟိုဝင်ဝင်တယ်ထွက်ထွက်တယ်ဟိုတို့သူသီလပေးတော့ထားတယ်ဟိုဓမ္မတရဏကိစ္စပြီးတယ်လေ ဓမ္မတနာကိသမေတော့တရားနှလုံးသွင်းလာမဟုတ်ဘူးလားဝင်လေထွက်ထွက်တဲ့ဓမ္မတနာကိသမေအပမာဒတတိကအဲအဲ့ဒီဓမ္မတနာကိသမေကောင်းတဲ့ပေါ်နေမဟုတ်ဘူးလားဒါတို့သီလယူတော့ကသီလဆုံးထားတာဒီမဟုတ်ဘူးလားဟုတ်တယ်နော်ဟေးအဲအဲဟိုဟာအဲ့ဒီသမထဘာဝနာဝိပဿနာဘာဝနာကြမှာအဲ့ဒီသိက္ခာရင်သီလပွားတာဟုတ်ဗျာအဲ့ဒီသိက္ခာရင်သီလနဲ့ဓာန်သိသိတက်သွားတဲ့ပုဂ္ဂိုလ်ဘယ်ညီမဲ့ရပါသေးဘူးကဓမ္မပုံနဲ့ပြီးတယ် ပြီးပြီဒီမှာဆိုတယ်သူကတော့ထောင်တော့ထောင်ပေါ့ဘူးရာဟိုကနေပြောရင်တော့ဘီကလက်ကဘီကလက်ကဟင်အမဒီခေကတော့နိုင်ငံရေးသမားပဲသွားတော့ဒီကလာတင်တယ်ဟုတ်ပါဘူးဒီသူများလို့မဟုတ်ဘူးဟိုထဲမှာတင်ကလေးသာတောင်းလို့ရတယ်ကလေးသာပဲပြီးဒီနေ့ဗာရေးသားမယ်ဒါသေးလားဟုတ်လားဟင်ကလေးသာလည်းဖတ်လို့ရတယ်လားပြီးတော့သူကြိုက်တဲ့ဟင်းကိုလည်းတောင်းလို့ရတယ်ဗျဒီကလာကဒီကလာကဟင် ဟုတ်ကလားဗျအဲပြီးတော့ဟင်ဟိုမြမာဆိုတော့ဟိုတာမရှိမရမရှိဗျဟုတ်ကလားဗျဟင်ဟိုလူနဲ့နတ်ကတော့တာနဲ့မရနဲ့မရတော့ဗျဟိုကတာမရှိမရမရှိဗျဟုတ်ကလားဗျအဲတော့ဘယ်လိုလို့ဟိုနိုင်ငံရေးသမားလူပြိုကြီးဒီကလကတက်တာဟင်ဒီကလကထောင်ကြတာနဲ့တူတူပဲ ပြောတယ်ဆိုရင်မောကြီးနိုင်ငံရေးသမားလူလူကြီးပြောတာခမည်းကနိုင်ငံရေးသမားမဟုတ်ဘူးအာပုဂ္ဂလာကြဟင်ဒီဓမ္မဖြစ်တယ်ဆိုတာများသင်ကြည့်ဝင်နေတဲ့နိုင်ငံရေးသမားလူလူကြီးဒီကလကထုံကြတာနဲ့တူတူပဲတော်ပလားတော့တရားပွင့်တာလေဒီနောက်ကိုချင်းရောက်ချင်လို့ပွင့်တာပေါ့ဆုံးမဆုံးသေးဘူးနော်ဘုရားကဆုံးဒီမတင်တာဟုတ်ကလားဗျဟုတ်ဒီမတင်တာလားဝိပဿနာ တရားပွင့်တာဝိပဿနာပြောပွင့်ပါဟုတ်ကဲ့ပြီးတော့လက္ခဏာ၃ပါးရှိတယ်နော်အနိစ္စဒုက္ခအနတ္တဒါခဏတို့တူတူတာအနတ္တပါလေတရားပွင့်မှာပြီအခုတို့ဒီလေအနတ္တအနတ္တငါမပိုင်ဘူးငါမပိုင်ဘူးနဲ့ပြောတာပြောတာကြာသွားဟင်အာလူတရားရောမှာသာမငါမချိရပါဘူးဘယ်နဲ့လို့ အတ္တကသာလာတာနော်ဒါတာအေးဒီမြတ်မင်းရိုက်ရှင်တိုင်ကြိုက်กว่าငါဟာမဟုတ်ဘူးလို့ဘယ်သူပြောထားအောင်လဲတကယ်အော်လားဟုတ်ကလားပဇာကရအနာတအနာတဟင်ဟင်ငါပိတ်မပန်းနဲ့တော့လာဥစ္စာဟုတ်တယ်လေဟင်ကျွန်တော်ဟိုဘုရားဘာသာတွေမို့အနာတအနာတပြောတာတို့အတ္တပဲရှိတယ်နာတာဖြစ်ပြီဟုတ်နော်မခံကြတာလည်းအနာတဘောမြကြည်တာလည်းအနာတပါ ကိုမပိုင်တာလဲအနာကအနာတာသုံးချက်ရှိတာဟုတ်နော်သဘောများတာတော့ဝိပဿနာညာအစဉ်ပိုင်းခပိုက်ကြမှာလာမြင်နိုင်တာပါဟုတ်လားခံငန်းမှုမရှိတာလေအဲ့ဒီခါမှာအနေသားမရှိတဲ့အာသာရကဌာနမြင်နိုင်ပါပါဟုတ်ကလားဗျအဲ့တော့တို့ဒီအနာတ္တဟာဖယားပွင့်မှာပေါ်တယ်ဖယားဒီအနာတ္တကိုမြင်ပြီးကျင်လို့ပေါ်လာတာဟုတ်ဗျာမှန်ပါအဲ့ဒါကဖယားပွင့်ခြင်းရဲ့အကြောင်းဟုတ်ကလားဗျာဟုတ်ပါဘူးဒီ ဟုတ်ကလားဗျာအဲအဲဘုရားကအဲ့ဒါတော့ဖွင့်တာပြီးတော့တို့ဟိုဒုက္ခကတော့တို့မှမဟုတ်ပါဘူးဗျာကလမာကြီးလည်းပဲခလုံးတိုက်ဒုက္ခဒုက္ခဩလာပါပဲဟုတ်ကဲ့ဒုက္ခလူတိုင်းပြီးတယ်ကျွန်တော်တို့ဘုရားဘာသာမဟုတ်ဘူးဟင်ဒုက္ခရောက်တယ်လူတိုင်းပြောတာမဟုတ်ဘူးလားဟင်အဲသူများဘာသာတွေကအနတ္တရောက်တယ်ဘယ်သူပြောလို့သူများထားပါဘူးကဒါဟိုဘုံဟွာကော တသေးကိုပြောလားဟာကွာနတ်တာရောက်သွားတယ်တယောက်မှမပြောဘူးဗျာဘုရားဘာသာတော့ပြောဟုတ်ကလားဗျာအဲဒိက္ခဘုံ၅ပါးများပါတယ်900ယူယူ9000ယူယူကြိုက်သလောက်ယူပါပြီကိုယ်စိတ်ကိုပိုင်သွားမှာဘူးအတူဒီမှာမဝင်တော့ဘူးသာလို့တော့စိတ်တဝိတုဒ္ဓဟင်အဲခုနဘာနာတိဘာသာသူကသူကိုစင်ကြယ်သွားတော့ဟုတ်ကလားဗျအဲဒီဒိက္ခကိုကျင့်လိုက်ပြီးလို့ ဝိပဿနာညာအစဉ်စဉ်ကခမားတို့ဝါလာအမှုစစ်တော့ဝါလာဘယ်လိုပေါ်ပြုံးကြဟိုထွက်ချက်ပြရတယ်လို့ငါရှိမရှိကသာသိရတာထင်တယ်ယုံနာနှစ်ပါးပွဲသွားရင်ငါမရှိဘူးကသူ့ဟာသူကြောက်သွားတာမဟုတ်ဘူးလားနော်ယုံနာနှစ်ပါးပွဲတဲ့နာမရူပပရိစ္ဆေကညာသာပျောက်သွားမှာဒီအဲဒီကနေမြင်မပြေသာမတနာညာကပျောက်သွားမှာဟုတ်နော်ပြီးတော့ငါမရှိရင်ဘယ်သူလုပ်တယ်လဲဆိုတော့ယုံနဲ့နာနဲ့အပြာနာကြီးဘူးဘူးနာကိုသိစရာပရိက္ခာညာကနေပြီးတော့ ဟိုသုံးဖြတ်ချက်ချလိုက်တာဟုတ်နော်မြေမမြေကောင်းမကောင်းပိုင်မပိုင်ဘူးလက္ခဏာ၃ချက်နဲ့ဟောဟုတ်ဝိပဿနာညာဖုံးငံနည်းရှိအဲ့ဒီလက္ခဏာ၃ချက်နဲ့သိရတာအသင်အသင်အသင်အသင်စိုက်သိရတာလေဟင်တော့ဥရိယဗျာညာနဲ့ဟိုတော့တို့ဘာတို့ဟိုအနိစ္စလက္ခဏာတွေကောင်းကောင်းမြင်အောင်ပြရတာဟောဘင်္ဂညာအုပ်စုနဲ့ဒုက္ခလက္ခဏာမြင်အောင်ပြရတာဟိုတို့ရှိကသင်္ခါရုပ္ပခဏညာနေကြတော့အနာတ္တလက္ခဏာကိုအောင်ပြတာအဲ့ဒါသူ့နယ်နေနဲ့သူသုံးတော့ ဟုတ်လားအဲနေနေနဲ့ပြတာလားပြပြီးလို့ဘာမှမရှိတော့ပါဘူးဒီပေါ်မှာမစွဲတော့မှမညိမှဟောလွတ်တာမကြအဲ့ဒါမက်ပြီလားဟုတ်နော်ဟုတ်နော်မစွဲမှဒီခန္ဓာကိုယ်ပေါ်မှာမစွဲမှမညိမှမညိမှလွတ်တာဟုတ်ပြဟုတ်ပြအဲ့ဒီတောက်တော့ကျွာမှာဗျခင်ဗျဟင်အဲအဲ့ဒါတို့ဟာလာဒီသာရိတ္တသီလလို့ခေါ်တဲ့သိက္ခာရင်သီလကဟိုမက်သီလကိုသွားကြည့်ပြီးပြုမှ ဖရာလူချင်းတဲ့နေရာရောက်ပြီဟုတ်ကလားဗျာမှန်ပါပါဖရာအဲ့ဒါတော့ပွင့်နာဟေးဟောဖရာကအဲ့ဒီလူဟိုသိခါတင်သီလကနေပြီးကိုကိုကိုတခါတဲ့ဟိုဖေးဖေးဆွဲချက်ချင်းနောက်ဆုံးတော့မမြဲဘူးမကောင်းဘူးမပိုင်ဘူးငါမဟုတ်ဘူးဆိုပြီးမစွဲတော့မှအဲအဲ့ဒီမှာလွတ်တာဟေးဟေးသေသားသေးသေးပေါ့ဗျာသေသားသေးသေးတော့သူမဟုတ်တာပြောအောင်မှာလေဝေး သခင်ကြီးရှင်လိုဟာမျိုးတွေသခင်ကြီးရှင်ကဟိုတခါတည်းသူကျွလွန်ထားတာဒီအနေရာဖတ်လို့အဲရာထုံချပေးတမှုပေါ်တဲ့သေးသေးစီပဲလေတို့တို့ကြံတဲ့မှုကြံတဲ့လူထုံနဲ့ပြန်ပိုးရတယ်ဟုတ်လားဟေးကြာထုံးတခါဒုတိယမှုတခါသိပြောင်းအေးအမှုကခိုင်လုံးတဲ့သေးသေးဒီကတိဘူးရဟောကျန်တဲ့မှုကကျန်နေတော့ပြန်ထုတ်ပြန်ပို့ရတယ်တို့ဒီမှာလဲ၄ချိန်ဖြစ်တယ်ဟင် နဲ့၄ပါးဆိုတာမဟုတ်ဘူးလားဟေး၄ချိန်ကိုသေသားသေသေးပြီးပြီးတော့မှလွတ်ထားဗျအဲ့ဒါဖယားမြင်နေတာသူလဲသူအဲ့လိုကိုသုံးပြပြီးအဲ့လိုဘာလို့ပါတာထင်လဲကွဟင်သေသားသေသေးပြီးသွားတာထင်လဲသေသားသေသေးပြီးတာတော့ဟုတ်ကလားအယူခံဝင်တဲ့အနေနဲ့ဟောလာယာနာဖြစ်တာဖယားဖြစ်တာတော့မောအသက်သက်ဆုံးနေသွားတာပြီးချင်းဟင်အဲ့ဒါအယူခံဝင်ချင်း မှန်ပါဗျာမကျင်နာယူကဝင်ရတာမဟုတ်ဘူးလားမှန်ပါဗျာဟင်တို့ဒီဘုရားတော့သူ့တကံဟိုရှိသေးတယ်ဗျနေခွင့်ရသေးတယ်ပေါ့ဟင်တို့သာတို့တော့ဒီဟောဘောခန္ဓာနိဗ္ဗာန်ကအဲ့ဒီခါကျမှဝင်ပါလေစိတ္တနိဗ္ဗာန်ကအရင်ဝင်ရတာဒါပြီးမှခန္ဓာနိဗ္ဗာန်တော့ဝင်ရတာနော်အဲ့ဒီနေရာထိရောက်ပြီးခြင်းလို့ဖျားပွင့်တာဒီလိုပုံလေးပုံလေးနဲ့မပြီးနဲ့ပြီးပလားပြီးပါဗျာဟင်ဒါဓမ္မတွေကလေဓမ္မတွေ ဟင်ယာသမကသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကသံပတိကိုယာထားပြီလေအဲ့ဒါယာသမဟင်ခုလာတန်လိုက်တစ်ခုယူလိုက်အဲဒီကောင်းမှုလေးနဲ့သွားခံစားလိုက်ပြီးလမ်းလေလာတော့ပါတော့အဲပါသူဒါဤတို့ဘာသာပဲလို့စေပေကယာသမလားဒေသမလား အော်သူတို့တစ်စဲတွေမဒါတော့တွေ့မှာတော့တို့ကတော့ဘာတို့ဟိုသတိုးကြီးပေါ်တွေ့လဲအဲ့ဒါတစ်စဲကလေသမားကြီးတွေသတိုးကြီးပေါ်ကလေသမားလားဟုတ်ကလားလေတွေကလေသမားလားသတိုးကြီးတွေကလေသမားလားပြောမှာပြောမှာတဲ့ဒီပြီးတော့တို့ဒီလဲဟိုကလာဒီကလာဒီလုံးကလာလို့ပြောမှာဟောတစ်စဲမှာကလေသမားကြီးတွေပြောမှာပြောမှာဒီတို့ကြတာမဟုတ်ဘူးနော်ဘာလို့ပြောတာဘာလို့ပြောတာ ဟုတ်ကလားဗျဟင်လေသမားတွေကြီးတဲ့ဒုလုပ်လေးပုတ်ဘူးတရားရှင်ကအဲ့လိုဖြစ်တယ်အဲ့ဒီတို့သာရိတ္တသီလကနေပြီးတော့မေသီလကြတဲ့ပုဂ္ဂိုလ်မှသာသနာ့ရေးသီလဒီသာသုံးဟောဒီ၅ပါးချက်ပါဆယ်ပါးပဲတော့ဖြစ်ဖြစ်ရှိတယ်ဘုရားဟိုမရှိတဲ့နောက်လည်းဟောဒီသီလဒီတန်ရင်မယ်ဟုတ်ကြအဲ့ဒီဒီမှာဟိုသာမာတိဝသာလူသုံးတော့နာမလိုတော့ရင်တို့ဟာပေါ့အရိယာသာသောတာပန်ဖြစ်နေတဲ့နတ်ကြီးကပေါ်တယ်ကိုပြောပါတယ် ပြီးတော့ဒီထဲမှာကံယုံတဲ့ပုဂ္ဂိုလ်ကံယုံပါလေအဲ့ဒါတွေကိုအောမှုတော့၅ပါး၈ပါး၁၀ပါးရှိပါတယ်သာသနာ့ဘာပိလမောဒီသာသနာ့ဘာပိလဟုတ်တော့ဒီဒါနကလည်းကံယုံတဲ့ပုဂ္ဂိုလ်တွေကနှုတ်တော်တဲ့အတွက်ကောင်းတာလုံကောင်းတာဖြစ်တဲ့ကွဆိုတာလို့ဆိုတာဖြစ်တဲ့ကွဆိုတော့အဲအဲ့ဒီစကားနာတော်ပြီးဟေ့တို့ကောင်းတာလို့ရင်ကောင်းတာဖြစ်အောင်လို့ဟေ့ဆိုတော့လေဟောဒါနလည်းရှိတာပဲလေဘုရားပွင့်ပွင့် ဒါနနဲ့တူတာလေဟုတ်ပါဘူးပွင့်ပွင့်မပွင့်ပွင့်ရှိတဲ့ဒီလောက်နဲ့ဘုရားဘာသာမဖြစ်သေးဘူးဟုတ်ကလားဗျာမှန်ပါဒါမို့ဘုရားကငါးပါးစိပါဘေဘာတို့ကိုသာသနာပတိလာခုနကယာသမားနေရာရောက်တဲ့ပုဂ္ဂိုလ်ကမှသာသနာတွင်ပီလာတယ်ဗျာအဲ့တော့တပည့်တွေကသာသနာပလူသားတွေလားသာသနာတွင်လူသားတွေလားဟင်ဟုတ်ပြီဟို ဘာတို့ဟိုယာဓမပြစ်မှသာသနာ့ရောက်တာလေငါးပါးရှိပါဆယ်ပါးကသာသနာပါပဲလေကွဲနေပြီပဲခုငါးပါးရှိပါဆယ်ပါးလားဟိုတို့ယာဓမပြစ်တဲ့သောတာပန်တခါတခါနာခံလားဒီမှာတို့ဘာဝရှိပါဆယ်ပါးဗျာဒါဖြင့်သာသနာတွင်သားလားသာသနာဘာသာလားသာသနာဘာသာပါ 对，你要如都对你要嘛好得谁啊？你咱那把个喊，咱那把个喊，我怕的，都你来做啊，那那都来了他们，我嘛我嘛，看见了，咦？看见了，我是哪的？什么都有嘛的？哦，这是那哈里个打的那把打的的，这嘛打的那对没西的，有嘛？ ခံရင်လားခံပါပါဗျာဟုတ်ကဲ့တခါကြီးပဲလေတော့ခေါ်ပါဗျာခံပါပါဗျာခံပါပါဟင်ခံပါပါဆိုခံရင်လို့ပြောတယ်ဟင်ခံရင်လေးတဲ့တူပါဗျာဟင်ဒီဖမ်းမိနော်အဲ့တော့ဘုရားပွင့်တာဟာအနတ္တနဲ့ဝိပဿနာဖြစ်ပြီးခြင်းလို့ပွင့်တာပါတို့ကအဲ့ဒီဟိုနတ္တသာသနာနဲ့ဟုတ်ရအနတ္တလက္ခဏာအနတ္တသာသနာနဲ့ အဲဒီဒီပါတော့တရားဟိုကျင့်တဲ့ဟောဒီလေကျင့်တယ်လေဟုတ်ကလားဗျသိက္ခာတင်ဒီလားလားသိက္ခာတင်ကျင့်တယ်လားဝိပဿနာကိုသိက္ခာတင်ကျင့်တယ်ဆိုပါတော့အဲဒီနေရာကိုတို့လိုက်နာမှတို့ဘုရားဘာသာဆရာကြီးနတ်မှာဗျဟုတ်ကလားဗျအဲ့ဒီထီအောင်လဲလုံးကြအောင်ဗျဟုတ်ပါဘူးကိုလေးတကိုးနဲ့မကျင်းလာကြနဲ့အောင်မှန်ပါပါဟေးဒီနတ်တော်ဗျဟုတ်ပါပါ